1364ခုနှစ်ဝါဆိုလောက်ွယ်ဥပုပ်နေခန်းကုန်မြန်သာသနိတာစာသင်တိုက်မနောမယဗရမယသိန်တော်နဲ့ဟောကြားအပ်သောဤလူဘဝရခဲလှတရားတော်တရားနာမည်ကဤလူဘဝရခဲလှတဲ့ လူဘဝရဖို့ဘလောက်ခဲရင်တယ်ဆိုတာကိုမြတ်စွာဘုရားရှင်ကကာဏကစ္စပသုတ်တံဆိုပြီးတော့ခေါ်ထားတာရှိတယ်အဲ့ဒါနောက်ပိုင်းမှာမကြရမယ်အနာတိတံဘဝစကံဝိတာကရကဝေဒကံအနာတိတံဘဝစကံဝိတာကရကဝေဒကံ နိစ္စဒုက္ခသုဘာတေဟိသုံညာပတေပုဏ္ဏပုဏ္ဏံဣဒံဘဝစကံဘဝမြမြောင်ဒုက္ခဆောင်လျက်အခေါင်းရှိကြတန္တရာဖယွန်းဣဆက်ဝွန်တိအနာတိအနတိဝတာ ကဘာကဘာအစရှာလဲရစရာပိုင်ပိုင်မရှိနိုင်ပါတကားဝိတကရကဝိရကံသူပြုတီဖန်သူခံစံဟု ဆိုရန်အတ္တလုံးဝမရှင်ကင်းစင်လေပြီတကားနေသာဒုက္ခသုဘတေဟိမြဲရန်ချဲချမ်းသာွက်နှင့်နှင်းသံပွဲနောတင်းတဲ့သောသဘောတော်မှသုံးညာဧကံလုံးလုံးကင်းသုံးခက်ကြပြီတကားဣတိဤသို့ပုဏ္ဏပုဏ္ဏတနိတယတနာနဲ့မြမကစိတ်ဆွဲထပ်ပြတလဲလဲသာလဲပန်သိဒိဋ္ဌံမြင်မြင်နိဗ္ဗာန်ပွင့်အောင် မလဲပုံသေးရှုစားသတိတတိဘဝတန်တရားကြီးကအလွန်ရှိလေရတယ်အဆုံးအစမရှိနိုင်တဲ့အလွန်တရားရှိလေရလာတဲ့မဟာသမုဒ္ဒရာကြီးကိုအလေရလိုက် ကုမနေတာနဲ့တူတယ်ပုထုဇဉ်ဘဝဆိုတာအဆုံးစားမရှိအပိုင်းချက်မရှိတဲ့သမုဒ္ဒရာကြီးကိုအလျားလိုက်ကုနေတဲ့ပုထုဇဉ်သားတယောက်နေနဲ့ဘယ်တော့မှအဆုံးကိုမရောက်နိုင်ဘူးအဲအရိယဘဝရောက်ပြီဆိုတော့ပတ္တပတိမဉ္ဇဉ်ဖုန်ဉာဏ်နဲ့နိဗ္ဗာန်ကိုမျက်မှောက်ပြုပြီဆိုတော့ဒီသမုဒ္ဒရာကြီးကိုကတ်လဖြတ်အနံလိုက်ကုဖြာတာနဲ့တူတယ် အနံလိုက်ဆိုတော့နီးနီးလေးပဲကြာတော့တယ်။ဘာကြောင့်တန်တရားကြီးထဲမှာဒီလောက်ထိရှည်ကြာပြီးတော့နေကြရသလဲဆိုတော့အကြောင်းရင်းတွေကိုပြန်ရှာတားရမယ်မြတ်စွာဘုရားကဒါကြောင့်ဝါဆိုလာပြီနေ့ကပညာဝိပ္ပန္နသစိတ်တဝိပ္ပန္နသဒိဋ္ဌိဝိပ္ပန္နသဝိပ္ပန္နသတရား၃ပါးအစပြုပြီးတော့ဘုန်းကြီးဟောလာခဲ့တယ်တရားခဲ့တော့ စုဆိုင်ပြီးတော့နာမအခြားခြားသုတ်တန်တရားတော်များဇာဝထုများနဲ့မတူဘူးရှေးနောက်ဝင့်ဆဲပြီးတော့စုဆိုင်ပြီးနာတတ်မှတရားရသဘောကိုသိတယ်အဲ့ဒီဝိပန္နလာသတရား၃ပါးရဲ့အဆက်ဒီနေ့ကမဉ္ဇနာတရား၃ပါးနောက်ပိုင်းမှာခုနပြောလာခဲ့တဲ့ကာဏကစ္စပသုတ်တန်နဲ့တွဲပြီးတော့ဟောပြီးမယ်မဉ္ဇနာတရား၃ပါး မဉ္ဇဏဆိုတာဘာကိုခေါ်တော့ဆိုတော့အထင်ကြီးတာကိုမဉ္ဇဏလို့ခေါ်တယ်အထင်ကြီးတာကိုမဉ္ဇဏလို့ခေါ်တယ်အထင်ကြီးတယ်ဆိုတာဟာဟုတ်မှန်သိထက်ပူလွန်၍ထင်ခြင်းကိုမဉ္ဇဏလို့ခေါ်တယ်ဟုတ်မှန်သိထက်ရှိနေတာထက်ပို၍ပို၍အထင်ကြီးနေတာကို မဉ္ဇဏတရားလို့ခေါ်တယ်ဒီမဉ္ဇဏတရားတွေအကြောင်းရင်းခံတွေဘာတော့ဆိုတော့အဝိဇ္ဇာကြောင့်အဝိဇ္ဇာခေါ်တဲ့မောဟကိုအကြောင်းပြု၍ဝိပ္ပန္နတာတရားတွေဖြစ်ပေါ်ရတယ်။ဘာဆိုလပိနိကဟောလာခဲ့တဲ့ဝိပ္ပန္နတာတရား၃ပါးအဝိဇ္ဇာကိုအကြောင်းခံ၍ဝိပ္ပန္နတာတရား၃ပါးဖြစ်တယ်။ပညာဝိပ္ပန္နတာစိတ်တဝိပ္ပန္နတာဒိဋ္ဌိဝိပ္ပန္နတာအမြင်ဖောက်ပြအယူဖောက်ပြတဲ့ အကြံအတွေ့ဖောက်ပြတဲ့ဝိပန္နကတရားတွေလည်းအဝိဇ္ဇာကို အကြောင်းခံရဖြစ်သည်ဒီမင်ညာနာတရားကဝိပ္ပန္လာသကိုအကြောင်းခံရဖြစ်သည်အဝိဇ္ဇာကို အကြောင်းခံ၍ဝိပ္ပန္လာသတရား၃ပါးဖြစ်သည်ဝိပ္ပန္လာသတရား၃ပါးကို အကြောင်းခံ၍မင်ညာနာတရား၃ပါးဖြစ်သည်ဒီလိုမှတဏှာမင်ညာနာ မာနမဉ္ဇဏဒိဋ္ဌိမဉ္ဇဏလို့အထင်ကြီးခြင်းသုံးမျိုးရှိတယ်။ဟုတ်မှန်တိခက်ပူလွန်၍ထင်ကြီးတဲ့တရားသုံးမျိုးတဏှာမဉ္ဇဏမာနမဉ္ဇဏဒိဋ္ဌိမဉ္ဇဏဒီလိုရှိတယ်။အဲ့ဒီတရားတွေထဲမှာအစ္ဆတဝတ္ထုဗဟိတဝတ္ထုဆိုတာနှမျိုးစီကွဲပြီးတော့လာတယ်။ဒါလည်းပဲနိုင်ကြရင်လွယ်လွယ်လေးပါပဲမှားရအမတန်လွယ်ပါတယ်။တဏှာမဉ္ဇဏဆိုတာ ငါပိုင်တယ်ငါဆိုင်တယ်လို့ထင်နေတာငါဆိုတဲ့တရားလောကမှာမရှိဘူးသူဆိုတာမရှိဘူးယောက်ျားဆိုတာမရှိမိန်းမဆိုတာမရှိတတ္တဝါဆိုတာမရှိငါသူတစ်ပါးယောက်ျားမိန်းမတတ္တဝါဆိုတာ မရှိပါဘဲလေနဲ့ငါပိုင်တယ်ငါဆိုင်တယ်ဆိုရင်အဲ့ဒီဆိုင်တဲ့ပိုင်တဲ့ပစ္စည်းကတော့ရှိနိုင်ပါမလားမရှိနိုင်ဘူးငါမှမရှိပဲပဲ ငါမရှိဘဲနဲ့ငါဆိုင်တယ်ဆိုတာဖြစ်နိုင်ပါမလားမဖြစ်နိုင်ဘူးဒါပေမဲ့တတ္တဝါတွေကတော့ငါပိုင်တယ်ငါဆိုင်တယ်ဆိုတာမရှိပြီဘူးလားရှိတယ်ဥပမာအဖြစ်ပြောရမယ်ဆိုရင်သစ်ပင်ကြီးတစ်ပင်ရှိတယ်ထထဝါဝါကြီးကြီးမားမားအရွယ်အခက်တင်တဲ့စီစီကားကအရိပ်အဝါကအမြဲတမ်းကောင်းသစ်ပင်ရိပ်ဆိုတာရှိနေတယ်သစ်ပင်ရိပ်ဆိုတာဘာကြောင့်ရှိတော့ဆိုတော့သစ်ပင်ရှိလို့အရိပ်ရှိတာပါပဲ သစ်ပင်ကြီးကိုခိုးလှိုက်လိုက်ရင်သစ်ပင်ကြီးဒီနေရာမှာမရှိတော့ဘူးဆိုရင်အရေးရှိပါဦးမလားရှိတော့ဘူးအရေးဆိုတာဟာသစ်ပင်ရှိလို့ရှိတာသစ်ပင်မရှိရင်အရေးဆိုတာမရှိဘူးတွေ့လူပဲငါဆိုတာစွဲလန်းမှုရှိလို့ရှိတာစွဲလန်းမှုမရှိရင်ငါဆိုတာမရှိဘူးအဲ့ဒီတဏှာမဉ္ဇဏတရားဟာငါပိုင်တယ်ငါဆိုင်တယ်လို့စွဲလန်းနေတာ အဲ့ဒီငါပိုင်တယ်ငါဆိုင်တယ်ဟုတ်ခင်တွယ်နေတာအထင်ကြီးနေတဲ့သဘောတရားကိုတဏှာမဉ္ဇဏတရားတဏှာဆိုတာလောဘပါပဲငါပိုင်တယ်ငါပဲငါကိုပဲငါဟာပဲငါဥစ္စာပဲငါပိုင်တယ်ငါဆိုင်တယ်လို့ဒီလိုခင်တွယ်မှုအထင်ကြီးမှုကိုတဏှာမဉ္ဇဏတရားလို့ခေါ်တယ်ခုဘုန်းကြီးတို့ကဒီဒီတရားတွေရှိပြီဘူးလားရှိတယ်ရှိတယ်မို့လားကိုမှတဏှာမှမကုံသေးပဲကို ယဟန္တာဖြစ်မှတဏှာကုန်တယ်သောတာပန်မှာတဏှာတဘုံကုန်တယ်သဂရကမှာတဏှာတဘုံကုန်တယ်အနာဂမှာတဏှာတဘုံကုန်တယ်ယဟန္တာမှာတဘုံကုန်တယ်တဏှာကိုလေးပိုင်းပိုင်းလိုက်သောတာပတိမညာနဲ့တပိုင်းပဲတယ်တဘုံပဲတယ်သဂရမညာနဲ့တဘုံပဲတယ်အနာဂမညာနဲ့တဘုံပဲတယ်ကြံတဲ့ဘက်ကိုယဟန္တာနဲ့ပဲတယ်ယဟန္တာပဲတယ်ဆိုတော့ပုထုဇဉ်ပုဂ္ဂိုလ်ဆိုတော့တဏှာလေးပုံလုံးရှိနေတာပေါ့ပြီးနေတာပါပဲပြီးနေတဲ့ဆိုရင်တရားအသည့်ရှိနေတဲ့ခါမှာတော့ငါဆိုတာ ကွာနေတတ်တယ်တရားအသိကင်းသွားပြီဆိုရင်ငါဆိုတာပြန်ပေါ်လာတာပါပဲရေမောပင်တွေဗေဒပင်တွေရှိတဲ့ရေကန်ထက်မှာအဲ့ဒီရေမောပင်ဗေဒပင်တွေဖုံးလွှမ်းနေတဲ့နေရာမှာရေလိုရင်ရေအုပ်နဲ့ဆောက်ပြီးတော့ခွဲလိုက်ရင်ရေမောပင်ဗေဒပင်တွေဘာဖြစ်သွားတယ်လဲကွဲသွားတယ်ထွက်သွားတယ်ဟုတ်လားအရေမောပင်ဗေဒပင်ကွဲသွားတဲ့နေရာမှာရေအုပ်လေးနဲ့ရေခတ်ယူလိုက် ရေယူပြီးတော့လူကကုန်းပေါ်မရောက်သေးဘူးရေမောဝင်ပေးတာပြီးနေရပြန်ပြီးတော့စုမိပြီးသားဖြစ်နေတယ်ဒီသဘောလောကမှာမထင်ရှားဘူးလားထင်ရှားတယ်ဒါရမို့ပုထုဇဉ်ပုဂ္ဂိုလ်ဆိုတာဝိပဿနာအသိဉာဏ်ပညာရှိနေတဲ့အခါမှာတော့ငါဆိုတာခက်တာအပြည့်ကွာပြီးနေတတ်တယ်ဝိပဿနာအသိဉာဏ်လည်းကင်းသွားပြီဆိုရင်ငါပဲငါပဲဒီလိုမဟုတ်ဘူးလားဒါကြောင့်အသိဉာဏ်အမျက်ဖြစ်ဖို့လိုတယ်ငါဆိုတာမရှိဘူး ငါကိုဆိုတာမရှိငါပိုင်ဆိုတာမရှိလို့ဒီလိုခွာနိုင်ရင်ချမ်းသာတယ်မခွာနိုင်ဘူးဆိုရင်အရေးကြုံတော့သိပ်ပင်ပန်းတယ်မိမိရဲ့ခန္ဓာကိုယ်မှာယောဂဝေဒနာဖြစ်လာမယ်မျက်စိနာနာကောင်းလျှာကိုယ်ပါးစပ်လက်ချင်းစတဲ့ကိုယ်အင်္ဂါတွေမှာအနာယောဂဖြစ်လာရင်ဆွဲလန့်မှုသဘောတရားဖြစ်တယ်မို့လားငါမျက်စိငါမှယောဂဖြစ်တယ်ငါနာမှာယောဂဖြစ်တယ်ငါအချင်းငါလဲငါခန္ဓာကိုယ်မှာယောဂဖြစ်တယ်ငါဆွဲနေတော့ယောဂပူးလို့ဆူလာတတ်တယ် စိတ်ကပို့ပြီးဆင်းရဲတတ်တယ်သူ့သဘောနဲ့သူပဲလေဓာတ်လေးပါဖောက်တယ်ဖြစ်တာပါပဲငါလည်းစေဝါဓာတ်စာမှုနေတာပဲအကြောင်းအားလျော်သာသူကသူခေကြတော့ပြောက်သွားမှာပါပဲစေဝါဓာတ်စာမှန်မှန်မှီဝေးနေဒီယောဂပြောက်သွားမှာပါပဲလို့သူတရားသဘောလေးဆင်ခြင်ပြီးတော့နည်းနည်းပါးပါးလက်လူရှုလိုက်ရင်နည်းနည်းပါးပါးသက်သာတယ်လက်လူမရှုနိုင်ဘူးဆိုရှင်ဘာဖြစ်တာလဲပင်ပန်းနေတတ်တယ်ငါဆိုတဲ့ဆွဲလန့်မှုဒါကြောင့်မို့ငါပိုင်တယ်ငါဆိုင်တယ်လို့ ခင်မင်တွေ့တာမှုအထင်ကြီးမှုကိုတဏှာမင်ညာဏတရားလို့ခေါ်တာဒါနှစ်ပိုင်းရှိတယ်ဣဇတဝတ္ထုဗိဒဝတ္ထုနှစ်ပိုင်းရှိတယ်ဣဇတဝတ္ထုဆိုတာမိမိရဲ့ခန္ဓာကိုယ်ဥကောင်းလက်ခြေမျက်စိနားနှာစတဲ့စိတ်ပိုင်းကိုဣဇတဝတ္ထုလို့ခေါ်တယ်ဗိဒဝတ္ထုဆိုတာကမိမိနဲ့ဆိုင်တဲ့မိဘဆွေမျိုးသားချင်းညီကိုမောင်နှမအသက်ရှိအသက်မဲ့စိစေဥစ္စာလေယာကိုင်းကျွန်းရေရတစိတ်ရွှေယတနာစတဲ့ပြည့်စုံကတော့ဗဟိတဝတ္ထုလို့ခေါ်တယ် လောကမှာဝတ္ထုအပိုင်းတစ်ပိုင်းခွဲရင်ဒါနှစ်ခုပဲရှိတယ်အစ္ဆတဝတ္ထုကတစ်ပိုင်းဗိုက်တဝတ္ထုကတစ်ပိုင်းဒီနှစ်ပိုင်းပဲရှိတယ်အစ္ဆတဝတ္ထုကိုဆိုခန္ဓာကိုယ်ဥကံလက်ကျင်မျက်စိနာနာစတဲ့ခန္ဓာကိုယ်ကိုစွဲလန်းနေတဲ့ခင်တွယ်နေတဲ့အထင်ကြီးနေတဲ့သဘောတရားဟာတဏှာမဉဏတရားငါကိုငါခန္ဓာကိုယ်ကအချိုးကြတယ်ငါမျက်စိလေးကလှတယ်ချော့တယ်တင်းတယ်တယ်လို့ငါဥကောင်းလေးကသူများဥကောင်းနဲ့မတူဘူးငါမျက်လုံးကသူများမျက်လုံးနဲ့မတူဘူးငါမျက်လုံးလေးကငါနှာခေါင်းလေးကငါသွားသွားလေးတွေကငါခန္ဓာကိုယ်အချိုးအဆက သူများနဲ့မတူဘူးပို့ပြီးတော့လှတယ်ပတယ်အချိုးစားပို့ကြားတယ်လို့ဒီလိုအထင်ကြီးနေတာကိုဒီလိုခင့်တွဲသားရနေတာကိုဘာလို့ခေါ်မလဲတဏှာမဉ္ဇဏတရားဒီလိုပို့ပို့ပြီးတော့ခင့်တွဲလေးလေးတဏှာမဉ္ဇဏတရားပို့ပို့ပြီးတော့လွန်ကဲပြီးတော့လာလေပြီပဲဒီသဘောတရားလောကမှာထင်ရှားသလားမထင်ရှားဘူးလားထင်ရှားတယ်နော် ငငယ်ရွယ်ရွယ်တို့ကပုံတိုင်းသာအခုထိအသက်50 60 90 70ထိရှိနေမယ်ဆိုရင်ဘယ်လိုနေမလဲဒီတဏ္ဍမင်္ဂနာတရားလွန်ကဲ့နေမယ်မဟုတ်လားခုတော့အသက်ကြီးလာတော့အားလုံးတစတစပါဖြစ်လာတယ်လေယိုယွင်းလာတယ်ဘလို့မှပြုလို့ပြင်လို့မရယိုယွင်းလာတယ်ဟုတ်တယ်မဟုတ်လားဒီလိုယိုယွင်းလာတဲ့ခါမှလည်းပဲကြမ်းမှနေရင် तू ကသာယာနေသေးတာပါပဲမကြမ်းမှမှဖြစ်လာတဲ့အခါကြတော့မှဘာဖြစ်လာသလဲအာရော့လာတယ်ဒီသဘောတရားမထင်ရှားဘူးလား သင်ရှားတယ်ဒီတရားကိုဘာလို့ရမှာလဲပယ်ရမယ်ဆွဲလိုက်ရင်တန်တရားတက်မှကြာနေမယ်တန်တရားကြီးကိုသမုဒ္ဒရာကြီးကိုအလျားလိုက်ရေကူးနေရလိမ့်မယ်ဆွဲလန်းနေရင် သမုဒ္ဒရာကြီးကိုအလျားလိုက်ရေကူးနေရလိမ့်မယ်ဘုန်းတော်ပိဿအနံလိုက်ကူးနေအောင်ဘာလို့ရမလဲပယ်ရမယ်ဘာလို့ရမလဲပယ်ရမယ်ငါဆိုတာမရှိငါကိုဆိုတာမရှိငါချင်ငါလဲဆိုတာမရှိဘာမှမရှိသဘောတရားပဲဒီလိုမဟုတ်လား အဲ့ဒါလိုထားရင်သက်သာမယ်တဲ့အဲ့တော့အစ္ဆတဝတ္ထုပေါ်မှာခင်တွယ်မှုအထင်ကြီးမှုဖြစ်နေရင်အဲ့ဒီပုဂ္ဂိုလ်ဟာတဏှာမင်္ဂနာတရားကြီးပွားနေတယ်တွတ်တယ်နေတယ်သံဃာတက်ကမလွတ်တော့ဘူးတဲ့ဘာဟိတဝတ္ထုခေါ်တဲ့ကိုနဲ့ဆိုင်တဲ့ကိုမိဘညီကိုမွန်နှမသားသမီးတွေချွေရန်ပစ္စည်းတွေလက်ရကိုင်ကြောင်းတွေဥယျာဉ်ခြံမြေတွေစိတ်ရွှေရတနာတွေဒါပစ္စည်းတွေကကိုယ်မှမရှိပေဘူးလားရှိတယ်ဒီပစ္စည်းတွေပေါ်မှာတွေ့တာတဲ့တဏှာမရှိပေဘူးလားရှိတယ် ဖြစ်ပြီဘူးလားရှိတယ်နက်နက်ရှိရင်နက်နက်တွေ့တာတယ်မြတ်မြတ်ရှိရင်မြတ်မြတ်တွေ့တာတယ်တွေ့တာနေလို့ပဲအိမ်ကမခွာနိုင်ဘူးအခုတရားအထုံနေတဲ့တရားနာနေတဲ့ဥပုတ္တနေတောင်မှအိမ်ကိုခဏခဏရောက်တယ်အိမ်မှာခလစ်တွေနဲ့ထားကြရတာတိတ်ပြစိတ်မချဘူးတယ်လီပုတ်ပါတဲ့ပုဂ္ဂိုလ်ကခဏခဏမေးနေတာသေးတယ်နော်ဟေးခလစ်ကြီးထားကြရတာစိတ်မချဘူးအေရောက်တာနဲ့တခါတကဖွင့်အေရောက်တာနဲ့တခါတဟိုဟိုနေရာဒီနေရာတွေလှန်လှောပြီးတော့လိုက်ပြီးတော့ ကြည့်တာပါပဲဘာများလက်စခြေစယွင်းနေပါသလဲဆိုတာဒီလိုမဟုတ်ဘူးလားအကွေများတနေရမှာတနေရရမှာများနည်းနည်းပါးပါးယွင်းနေချက်ချင်းမေ့တာပဲမဟုတ်လားဒါဘာလဲဗိုက်တာဝတ္ထုပေါ်မှာတွေ့တာနဲ့တဏှာသဘောတရားဟာဒါမထင်ရှားပြီဘူးလားဘုရားပိသထင်ရှားတယ်နော်အဲ့ဒါဗိုက်တာဝတ္ထုပေါ်မှာစွဲတဲ့တဏှာမဉ္ဇဏတရားလို့ခေါ်တယ်ဒီလိုရှိတယ်မဟုတ်လား လက်ရာကံကြောင့်ဥယင်ချမ်းမြေစိန်ရွှေယတနာတွေအရာတိုက်တာတွေဒီပုံမှာမဆွဲလန်းပြီဘူးလားဆွဲလန်းလို့ပဲတည်တဲ့အခါမှာအဲ့ဒီတိုက်တာတွေအဲ့ဒီပစ္စည်းတွေပုံမှာဆွဲလန်းပြီးတော့ပိတ်တာတွေဖြစ်ရတာပါပဲဘုန်းကြီးတို့ယဟန်တော်ညာလည်းဒီတိုင်းပဲကြောင်ဆွဲလန်းပြီးတော့တည်တဲ့ပုံကတည်းကြောင်မှာပဲဘလူကြီးသေရကြီးဖြစ်နေတာပါပဲဘုန်းကြီးသေရကြီးကြောက်ဖို့တယ်မလားအေးအဲ့ဒါကြီးဘုန်းကြီးလည်းလူနဲ့တူတူဆွဲလန်းလို့ရှိရင်အတူတူပဲကတုံးတုံးတာသာထူးတယ်မဆွဲလန်းမှထူးချမှာနော်မဆွဲလန်းအောင် ယဟန်လည်းပဲနေရထိုင်ရတယ်ဒါကြောင့်တဏမဉ္ဇဏတရားဆိုတာအစ္ဆတဝတ္ထုလို့ခေါ်တဲ့မိမိရဲ့ခန္ဓာကိုယ်မှာဆွဲလန်းခြင်းခင်တွယ်ခြင်းအထင်ကြီးနေခြင်းဗိဒဝတ္ထုခေါ်တဲ့မိမိနဲ့ဆိုင်တဲ့သာသမီညီကိုမနှမဆွေမျိုးမိဘလေယာကိုင်ကျုံဥယျင်ချမ်းမြေစိတ်ရွှေယတနာစတဲ့ပစ္စည်းပေါ်မှာဆွဲလန်းနေခြင်းဒီတရားတွေပေါ်မှာခင်တွယ်နေမှုဆွဲလန်းနေမှုအထင်ကြီးနေမှုကိုဘာလို့ခေါ်တယ်လဲတဏမဉ္ဇဏတရားလို့ခေါ်တယ်တခါက သေသွားတဲ့လူကြီးတယောက်ဖော်တော့မပြတော့ဘူးသေသွားတဲ့လူတယောက်သူအမြဲတမ်းထိုင်တဲ့နေရာကလထိုင်မှာကြောင်ဖြူကြီးတောင်လာပြီးထိုင်နေတယ်သူတို့အိမ်မှာရေကမရှိဘူးဒီလူကြီးသေပြီးမှကြောင်ဖြူကြီးတောင်ကအဲ့ဒီကလထိုင်မှာလာလာထိုင်နေတယ်ကိုမိသူမိသားစုတွေကလည်းသိပြီးတော့သတိမထားဘူးမိတ်ဆွေတယောက်ကသတိထားတယ်သူနဲ့ခင်တွေ့တဲ့မိတ်ဆွေတယောက်ကသူကသတိထားတော့ အဲ့ဒီကြံကြံပြပြီးတကောင်ဟာဒီနေရာမှာလာလာထိုင်နေတာမင်းတို့အိယာလားကျမတို့အိယာလည်းမဟုတ်ပါဘူးမကြသေးဘူးဒီကြံပြပြီးရောက်လာတာအရင်ကလည်းမရှိဘူးဟုတ်လားသူကအဲ့ဒီမိတ်ဆွေကသူတို့မှလည်းစီးပွားရေးရလည်းပဲနည်းနည်းကြားဆင်းနေတာနဲ့ပဲအိမ်ကိုငှားကျင်တဲ့ဆန္ဒရှိနေတာလေသူမိတ်ဆွေကအကြံပိုင်တဲ့ညံရှိတဲ့ပုဂ္ဂိုလ်ဆိုတော့ဟော သေသွားတဲ့ပုဂ္ဂိုလ်ကကြောင်ဖြစ်ပြီးတော့ဆွဲလန်းပြီးတော့ဒီမာလာထိုင်ဆိုတာဒီနေရာဒီအောက်မှာတော့တခုခုတော့ရှိတန်ကောင်းရဲ့ဆိုပြီးတော့သူအသိဉာဏ်နဲ့သူဆင့်ချင်းတို့တရားနဲ့ကဲမိတို့လည်းပဲဒီအိမ်ကိုမိတို့မှားခင်မှားနေခင်တယ်မဟုတ်လားအာကျွန်တော်တို့မှားခင်တယ်တို့ချင်းငါမှားပါမယ်မိတို့တနှင့်ငှားမယ်ငါမိတို့လိုတဲ့ဖို့အခါနဲ့ငါပေးမယ်ဆိုပြီးတော့ငှားလိုက်ရောမိသားစုတွေကလည်းပြောင်းသွားရောတခြားတင်နေပြောင်းသွားနေအဲ့လိုကြီးကငှားပြတဲ့ခါကျအိမ်ကိုတကအလုံးပိတ်ပြီးတော့ ကြောင်ပြကြီးလမ်းလာထိုင်နေတဲ့နေရာကိုတူးပြီးတော့ရှာလိုက်တဲ့ခါကျတော့အဲ့ထမှာစိန်ရွှေရတနာကြီးတပုံတစ်ခေါင်းပတ်ပြီးတယ်။ဘာကတွေ့တယ်လဲစိန်ရွှေရတနာတွေတပုံကြီးပတ်ပြီးတယ်အဲ့ထမှာသေကတော့ပုဂ္ဂိုလ်ဘာဖြစ်နေတယ်လဲကြောင်ပိတ်တာဖြစ်ပြီးတော့ဆွဲလန်းနေတော့သူမပြုံးမိမဆုံမိမဲ့သေသွားတာမဟုတ်လားမပြုံးမိမဲ့သေသွားခါကျကြံတဲ့ပုဂ္ဂိုလ်တွေဘယ်သူမှမသိဘူးမင်းသူသူရမိဘဘဝလက်ထက်တွေကနေပြီးတော့ရှင်းရပစ္စည်းတွေကိုသူမိသားစုတောင်မှအသိမပေးမနဲ့ဒီအဲ့နေရာမှာသူနှုတ်ထားတာ သူသေးတော့မပြုတ်မိပဲသေသွားသူဘာဖြစ်သွားတယ်လဲဆွဲလန့်ပြီးတော့သေသွားတော့ဒီနေရာမှာကြောက်မှုတာဖြစ်နေတယ်အဲ့ဒါဆွဲလန့်မှုတရားဆိုတာမခက်ပြဘူးလားဘုန်းတော်ပြေးသားမခက်ဘူးလားခက်တယ်နော်ခက်တယ်ဒါတဏှာမင်ညာဏတရားခေါ်တယ်ခင်တွေ့တာခင်ကြီးတာခင်တွေ့နေတဲ့သဘောတရားဒါထင်ရှားသလားမထင်ရှားပြီဘူးလားပစ္စည်းပေါ်မှာဆွဲလမ်းပြီးသိရင်ဘာဖြစ်နိုင်သလဲ ပိဋ္တာဖြစ်နိုင်တယ်ကြံဖြစ်တယ်နည်းနည်းတော်သေးတယ်တစ်စိတ်ဖြစ်ပြီးစွဲနေမှနော်ခဏခဏလာပြီးတော့ချောင်းရင်ဒုက္ခနောက်တစ်ခုတက္ကမကြီးတယောက်တထေးသိသွားရောတက်တာကြီးတလုံးထဲမှာသူတို့ပစ္စည်းတွေထားရတာကိုသိသွားအခါကျတော့သာသမီတွေကလည်းပဲအမှုမမှန်ပဲနောက်ကြတော့အမွေခွဲမယ်လို့တက်တာကြီးဖွက်လိုက်တော့မွေးတယ်လို့ဖြစ်နေအဲ့ထဲမှာဘာဖြစ်နေလဲ ငွေတကောင်တစ်ခါတစ်ခါလဲအလတ်တရားကြီးပဲပေသွားတော့သူ့အမေဘာဖြစ်နေတယ်လဲစိန်ရွှေထဲထားတဲ့တက်တာကြီးထဲမှာစိန်ရွှေပုံပေါ်မှာဘာဖြစ်နေတယ်လဲငွေပိတ်တာကြီးဖြစ်နေတယ်မစားမတော့ပဲနဲ့အသက်ရှင်နေတယ်မဟုတ်လားအပယ်လေးဘာတတ်တော်အများရဲ့ဒုက္ခကိုကြည့်ဘာမှမစားရမတော့ရပဲနဲ့အဲ့တက်တိုက်ထဲမှာမွေဝင်ဖြစ်နေတာကြည့်မထူးဆန်းမယ်ဘူးလားအဲ့ဒါဘာလို့ခေါ်တော့တဏှာမင်ယနာတရားဆွဲလန်းမှုလို့ခေါ်တယ်တဏှာရဲ့အဆွဲဟာ တတ္တဝါတွေကိုချမ်းသာစေသလားဆင်းရဲစေသလားအေးဆင်းရဲစေတယ်ဒါကြောင့်မို့မစွဲရမစွဲရပါတယ်ပုထုဇဉ်ကို စွဲရပါတယ်လွန်လွန်ကန့်ကန့်စွဲရင်အခုလိုဖြစ်တတ်သည်ဆင်းရဲတတ်သည်သူ့အမိန်မမသိချဘူးသာသမီတွေကဟဲ့မွေကြီးမွေကြီးဆိုပြီးတော့မွေကြီးကိုထုတ်ပြီးတော့ရိုက်သားလိုက်တာပါပဲနောက်တရကြောင့်အိမ်မက်လာပေးငါပစ္စည်းပေါ်မှာဆွတ်လန်းပြီးတော့ငွေဖြစ်နေတာငါ့ကိုမင်းတို့ရိုက်သားလိုက်တယ်ဆိုတော့သာသမီတွေအိမ်မက်လာပေးဘယ်နေရာမှာဘယ်နေရာမှာငါကိုသေးရကြီးဖြစ်နေတယ်ပြန်တော့အိမ်မက်ပေး ဟောတခါငွေသေးတော့တရေခါတခါပြန်ဖြင်းလို့ဆွဲလမ်းမှုတရားဆိုတာကြောက်စရာမကောင်းဘူးလားဘုလိုပိသက်ဟောလေဒါတဏှာမဉ္ဇဏတရားလို့ခေါ်တယ်ဘာလို့ခေါ်ပါလဲတဏှာမဉ္ဇဏတရားမိမိရဲ့အိသဒခန္ဓာပုံမှာဆွဲလန်းမှုဗဟိတတရားတွေပုံမှာဆွဲလန်းမှုဒါဒီတရားကိုတဏှာမင်္ဂနာတရားသူပယ်ပါလေဘုရားကပယ်ပါလေမပယ်ရင်ကိုဆင်းရဲမယ်တဏှာမင်္ဂနာတရားနားလည်သွားပြီနောက် မာနမဉ္ဇဏတရားဒုတိယကမာနမဉ္ဇဏတရားစိတ်ထက်မှာလွန်စွာမောက်မမော်ကြွထောင်လွှတ်တက်ကြွနေတဲ့မာနမိမိရဲ့စိတ်ထဲမှာတိတ်ပြီးတော့ထင်ကြည့်ပြီးတော့မောင်မောင်မမထောင်ထောင်လွှားလွှားတက်တက်ကြွကြွမော်ကြွထောင်လွှားတက်ကြွနေတဲ့အလံတကုံများကဲ့သို့တလူလူထောင်လွှားနေတဲ့မာမနာကို မာနမဉ္ဇဏတရားလို့ခေါ်တယ်။ဘာခေါ်ပါလိမ့်မာနမဉ္ဇဏတရားငါအတာဆုံးငါအတော်ဆုံးဒီမဟုတ်လားအဲအလှပြင်ပွဲဝင်ရဆိုပါတော့အမျိုးသမီးများငါအလှဆုံးပထမရသွားပြီကောက်လိုက်ပြီဆိုတော့ငါအလှဆုံးတို့မျိုးနယ်မှာငါအလှဆုံးတို့နိုင်ငံမှာငါအလှဆုံးမနာမရှိပြီဘူးလားရှိတယ်နော်မိမိရုပ်ကိုကြောက်ပြီးတော့မာနတွေမဖြစ်ပြီဘူးလား ပစ္စည်းဥစ္စာကြောချမ်းသာတယ်ဆိုရင်လည်းပဲငါတို့နေရာမှာတို့ရတို့ရွာမှာတို့မြို့နယ်မှာငါချမ်းသာဆုံးဒီမရှိပဲဘူးလားတို့နိုင်ငံမှာငါချမ်းသာဆုံးတို့နိုင်ငံမှာငါအာဏာရှိဆုံးဩဇာရှိဆုံးရှိပဲဘူးလားဒါဘာလို့ခေါ်ပါလဲမာနမင်္ဂနာတရားဒီသဘောတရားသတ္တဝါဒီမှာလောကမှာမရှိဘူးလားအဲ့ဒီမာနမင်္ဂနာတရားလည်းပဲအစ္ဆတဝတ္ထုဗိဒဝတ္ထုမျိုးရှိတယ်မိမိခန္ဓာကိုယ်မျက်စိနာနာကိုယ်လျာ ပေါ်မှာဆွဲလန်းတဲ့မာနမင်္ဂနာတရားကိုကြည့်သီလတရားတွေပေါ်မှာထင်ကြီးနေတဲ့မာနမင်္ဂနာတရားမိမိရထားတဲ့တကုအဋ္ဌိပတ်အဘိညာဉ်တွေပေါ်မှာဖောင်လွှားနေတဲ့မာနမင်္ဂနာတရားသူကတော်လွန်ခဲ့တယ်မိမိရဲ့ခန္ဓာကိုယ်မျက်စိနှာနာကိုယ်လျာပေါ်မှာဆွဲလန်းပြီးတော့ထောင်ကျွမ်းနေတဲ့ထောင်လွှားနေတဲ့မာမာနဒါဣဇတာဝတ္ထုလို့ခေါ်တယ်မိမိကျင့်နေတဲ့သီလတရားပေါ်မှာဩ ငါသီလတရားငါသီလကသူများတဲ့ပိုတယ်ပိုပြီးတော့ဖြူစင်တယ်ရှစ်ပါးသီလပေးမယ်အဲသူများတွေကစကားပြောလို့ဆိုလို့ရည်လို့မို့လို့ငါကမပြောမဆိုမရည်မမောပဲတဲ့ငါသီလငါထိပ်ပြီးတော့နေတယ်ငါသီလကသူများသီလတဲ့ပိုပြီးတော့စင်ကြယ်တယ်ဟောသီလတော့အကြောင်းခံပြီးတော့လဲမာနဖြစ်လာတတ်တယ်ဘဂုတုတ္တကိုအကြောင်းပြုပြီးတော့လဲပဲငါကသူများတဲ့ဘဂုတ္တရှိတယ်ဘဂုတ္တကျွယ်ဝါတယ်စာပေကျမ်းကနှက်စားတယ်စာပေကျမ်းကပုဗ္ဗုဒ္ဓတန်ရောက်တယ်ဆိုပြီးတော့ အဲဘုဒ္ဓတစာပေကျမ်းဂန်ကိုအကြောက်ပြပြီးတော့လဲမာနကထောင်လွှမ်းနေတတ်တယ်ဘုရားပြေးသားအဘိညာဉ်တကူရတဲ့ပုဂ္ဂိုလ်တွေကလည်းပဲငါရဲ့အဘိညာဉ်တကူကသူမြတ်တဲ့သာလုံးလေသူမြတ်တဲ့ပုံပြီးတော့ကြည်ကျဲဆိုပြီးတော့မိမိရတဲ့ဇန်အဘိညာဉ်တကူကိုအကြောက်ပြပြီးတော့လဲမာနကဖြစ်နေတတ်တယ်တဲ့အဲ့ဒါကဧဇတာဝတ္ထုကိုအခြေခံပြီးဖြစ်ပေါ်လာတဲ့မာနမင်္ဂနာတရားဒီသဘောတရားလောက်ကမှမရှိဘူးလား သာသနာတော်ခေတ်ကောင်းစဉ်ကာလတို့ကသီရိလင်္ကာနိုင်ငံဒီကိုကြွမှာအဘိညာဉ်အတိဝိဒအဘိညာဉ်တကုတ်ရတဲ့အမျိုးသားအမျိုးသမီးများကောင်းကင်မှာဘလူတက်နေတာပဲဘလောက်ထိများတော့ဆိုတော့အဲ့ဒီခေတ်ကစဘာလှမ်းထားတဲ့အမျိုးသမီးများဟာစဘာအရိပ်ကြလို့စဘာမချောင်းနိုင်လို့အရှင်မတို့အခြားနေရာကိုကြွပြီးတော့တကုတ်ပြကြပါဗျာလို့အောက်ကနေပြတောက်ပန်ရတဲ့ဘုလိုကိစ္စအမျိုးသမီးတွေတကုတ်ရှိတဲ့အမျိုးသမီးတွေကောင်းကင်ဘုံမှာပြန်သန်းနေကြတာ အရေးကြလို့သဘာတာမချောက်ဘူးတဲ့ဘုန်းတော်ပြေးသားအရှင်မတို့အခြားနေရာများကြွပြီးတော့တကူပြတော်မူကြပါဘုရားလို့အောက်ကတောင်းပန်ရပါတဲ့ဘုန်းတော်ပြေးသားသူ့ကိုကကိုယ်ထက်တယ်ငါတကူကကိုယ်ထက်တယ်သူတို့မှလည်းမာနမရှိပဲဘူးလားဟောတကူရှိတဲ့မာမနာတရားနော်ဒါကြောင့်မို့ဘိညာဉ်ဆိုတာပုထုဇဉ်ပုဂ္ဂိုလ်မှာရှိတဲ့တရားတွေဟာဒီလိုတဏှာမင်္ဂနာတရားတွေကလည်းပဲဖုံးနှမ်းပြီးတော့နေတတ်တယ်ယဟန္တာဖြစ်တော်မူတဲ့ပုဂ္ဂိုလ်ဒီမှာတော့ဒီလိုအဘိညာဉ်အကျင့်ပြီးတော့ မာနပြန်ရှိတော့ဘူးတောတာဗမာလည်းပဲဒီလိုမာနရှိတဲ့သဂရကမှာလည်းပဲဒီလိုမာနရှိတဲ့အနာကမှာလည်းမာနပဲဒီလိုမာနရှိတတ်သေးတယ်တကုတ်အဘိညာဉ်တက်ပြီးတော့မာနတွေဖြစ်တတ်သေးတယ်ခေါင်းပြပြဒါကအစ္ဆတဝတ္ထုကိုအကြောင်းခံပြီးတော့မာမာနမိနတရားအထင်ကြီးနေတဲ့သဘောတရားတွေတဲ့ဒီဟာဒီတရားလည်းပယ်ပါတဲ့ဘုရားကနောက်ဘိုင်တော်ဝတ္ထုဆိုတာကတော့ခုနတုန်းကလိုပဲစေကုံမျိုးကုံဥစ္စာဒနာကုံ အဲ့ဒါတော့အကြခံပြီးတော့လည်းပဲတို့အဆွေမျိုးကတို့အတန်ဝဲကသူများလည်းမဟုတ်ဘူးတထေတကြွယ်တွေရှိတယ်ရာထူဌာနတပုဂ္ဂိုလ်တွေများတယ်မင်းတို့မဟုတ်ဘူးညီတို့လည်းမဟုတ်ဘူးဟဲ့ညီတို့လို့အစုံတော့မဟုတ်ဘူးတို့အမျိုးကဘယ်နေရာဗထနာမှာကြီးခဲ့တယ်ဆိုတာတို့အမျိုးတွေဘယ်မှာကိုပဏီတွေပိုင်နေတယ်ဆိုတာတို့အမျိုးတွေပဲလို့ကိုကိုကိုအပထားရကိုအပြင်ဘက်မှာရှိတယ်ဗဟိတဝတ္ထုကိုဆွေကိုမျိုးတွေအကြောင်းပြပြီးတော့လည်းပဲဒီလိုထောင်လွှတ်တက်ကြွရမှန်မှန်လားတွေမရှိဘူးလား ဖွင့်ပေးတာမရှိပြီဘူးလားအဲရှိတယ်ရှိတယ်ရှိတယ်နော်ရှိတယ်မလားဟောတို့ဦးလေးကတို့အကိုကတို့အမကတို့ဖိုးကအဲဘလို့ရာထူတွေဘလို့စေဖို့ချုပ်ကြီးတွေဘလို့ဝန်ကြီးချုပ်တွေသမန္တာတွေရှိပြီဘူးလားဟေးငေါ့လာမချင်းချင်းရင်ပြပွင့်သွားတယ်ဘာချင်းတော့ရှိပြီဘူးလားအဲရှိတယ်နော်ရှိတယ်ရှိတယ်တော့မချင်းရဘူးကောအဲ့ဒါဘိုက်တော်ဝတ္ထုလို့ခေါ်တဲ့ကိုယ်စိတ်မျိုးပစ္စည်းဥစ္စာယတနာ အပါဝတ္ထုဘိုက်တဝတ္ထုကိုအကြောင်းခံပြီးတော့လည်းသတ္တဝါတွေမှာမာနဆိုတဲ့ဖြင့်ကြည့်တဲ့မာနတရားမာနမင်္ဂနာတရားတွေဖြစ်ပေါ်လာတတ်သည်တဲ့ဘုရားကဒါလောကမှာမရှိဘူးလားရှိတယ်နော်ရှိတယ်ရှိတယ်နော်ရှိတယ်အဲ့ဒီတရားဘာလို့အောင်ပါတော့ဘာလို့အောင်ပါတော့ပယ်ပါလဲလျှော့ပါလဲနည်းနည်းလျှော့ပါလဲဘာလို့အောင်မလဲနည်းနည်းလျှော့ပါတဲ့ဒီပြတဲ့မှာကျင်ညာနေတာဟုတ်လားအရင်ကစားနေကြစီ စားအနံကိုတဝက်လျှော့စားပါရှင်းတယ်မလားအဲဖုတ်လို့ပြသားတွေလည်းပဲတဝက်လျှော့လိုက်ပါနော်အဲမလားသွေးတို့အချို့ယောဂမပြရအောင်တဝက်လျှော့လိုက်ပါအမေအထဲမှာနည်းနည်းရော့သွားတဝက်လျှော့လိုက်ပါမာနတဏှာကိုတဏှာမယနာပြရတဏှာကိုနည်းနည်းလျှော့လိုက်ပါလျှော့နိုင်ရလားလျှော့ပြီးတယ်ပဲမလျှော့ဘူးနော်အစ္စည်းသာလျှော့ပြီးရောင်းလို့လျှော့တယ်ရှိတယ်ကိလေသာကိုလျှော့တာကမလျှော့ဘူးဖိဒါအမြတ်ပဲဟုတ်မလား ပစ္စည်းကြတော့ရှုံးလိုက်ရင်ဘာဖြစ်မလဲရှုံးတယ်ကိလေသာတော့ရှုံးလိုက်တော့ဘာဖြစ်မလဲအများထွက်လာတယ်မာနကိုနည်းနည်းရှုံးလိုက်ပါရှုံးတော့အများပုတ်ထွက်ပြီလားလက်တရားကိုကြည့်မာနဘယ်လောက်ကြည့်လဲလို့ခေါင်းကိုလက်လျက်သွားပုတ်ကြည့်ကြည့်ဘာတော့လို့ဟုတ်တယ်မလားကိုကိုချင်းလိုက်ချင်းကိုကြည့်ချက်ချက်ခါကြတာဘာမှရင်မဆိုင်ဘူးခေါင်းကိုသွားပြီးတော့ဖြိလိုက်ကြည့်ဘာဖြစ်လဲဘာတင်တော့ ဟောအဲ့ဒါခြေတော်လေးသွားလိုက်ကြည့်ကြည့်ဟာဒါသက်ကျဲပဲဟောကိုကိုကိုကအထင်မကြီးပဲဘူးလားငါဆိုတာရှိရလားသူဆိုတာရှိရလားခြေဆိုတာရှိရလားကောင်းဆိုတာရှိရလားမရှိတဲ့နဲ့ဆွဲလန်းနေတာတော့ပြတနာပဲဟုတ်လားအထင်ကြီးနေတာငါတာမဟုတ်လားဒီလိုဆွဲလန်းတော့ရင်ကိုကောင်းတစ်ပတ်လာပုတ်ပုတ်ဆက်ဆက်ဆိုးရရှိလားခြေတော်နဲ့တစ်ပတ်လာကန်ကန်ဘယ်လိုလာတိုက်တိုက်ဆိုးရရှိသလားရှိသူတို့ကဒီသဘောရှိတယ်ဘုရား ဘုံတွေမှာသူရှောက်ထားတယ်ငါဆိုတာမရှိသေးတယ်သူဆိုတာမရှိသေးတယ်သိကြတယ်ခေါင်းကခံနေတာပါပဲကြက်ပြန်ပြောလိုက်တစ်ဖက်သားမှာပွားပါမှာဆိုလို့ခံရတယ်သူတော်ကောင်းနာမကုန်တဲ့အခါသာရအနာကိုသူ့ခေါင်းလိုက်သူခံတယ်ကိုကဖြတ်ပြောလိုက်ရင်သူကပြန်တုတ်ပြရင်သူ့မှာအပြစ်အခုကဝင်လေသွားတယ်အဲကြောင့်သူကမိမိကိုအချစ်ပြည့်သူတော်ဘာမှသူ့ဖြစ်မှာအပ္ပအမတန်ဆွေးရတယ်အဲကြောင့်ကိုကလာပုံနေလည်းပဲတော့တာအနာကပုဂ္ဂိုလ်ကြီးခံလိုက်တယ် မိမိခန္ဓာကိုချက်နဲ့လောက်ကံရက်လည်းပဲမပြုံးဘူးထားတယ်ခံပြန်ပြောချက်ခဲ့လိုက်ရင်သူ့မှာဘာလဲပုံတက်ကြည့်သွားမယ်အရိယာကိုတက်တိုင်းဆိုက်သွားမယ်ဒါကြောင့်သူတို့ကပြရတယ်သူခံတယ်ခံချင်းတော့ခံမှာမဟုတ်ဘူးနော်ဖက်သားမှာဆိုးရုပ်သွားတာကိုသိခံလိုက်တာပါနားလဲတယ်နော်အေးဒါသူတော့ဒါသူတော့ဟုတ်တော့ပေးသားချက်ခဲ့လားခိုင်းလို့ခံရမယ်ဗျာခံနေတော့ချက်ဘူးလားပုံများတယ်ငါတော့ငါတော့ငါပယ်လာမှာကနော် ခင်မသူကခိုင်းတော့လာဆိုင်ရတာတက်သွားမယ်ဟုတ်လားမနာမှာဆွဲလမ်းမှုသဘောတရားလွန်ကဲတယ်ငါပဲငါရဲ့ကိုပဲဟောအလွယ်တယ်ပြောရတာကကြားနေကြတရားပါပဲငါငါခန္ဓာငါကိုငါဟာငါဥစ္စာသူဆွဲဆွဲလန်းလန်းဆွဲလန်းလွန်ကဲနေတဲ့တရားကိုဒိဋ္ဌိမင်္ဂနာတရားလို့ခေါ်တယ်ဘာလို့ခေါ်ပါသလဲဒိဋ္ဌိငါရဲ့ခန္ဓာကိုယ်မှာအတ္တဆိုတဲ့အနှစ်သာရရှိတယ် ဆိုတာခုဘုန်းကြီးတို့ကဗုဒ္ဓဘာသာမြန်မာလူမျိုးမို့လို့ကံကံအကျိုးတရားကိုယုံကြည်နေတဲ့ပုဂ္ဂိုလ်တွေမို့လို့အနိစ္စအဒုက္ခအနတ္တဆိုတဲ့တရားကအမြဲတမ်းကြားနေတဲ့ယင်နေတဲ့တရားမို့လို့ဒီခန္ဓာကုန်ကြီးကအနိစ္စမမြဲတဲ့တရားပဲဒုက္ခဆင်းရဲတဲ့တရားပဲအနတ္တအနှစ်သာရမရှိတဲ့အဆုံးမရတဲ့တရားပဲလို့သူတို့သိနေကြတာဗုဒ္ဓဘာသာမဟုတ်တဲ့သမ္မာပုဂ္ဂိုလ်တွေအတ္တထင်တာပါပဲအခုလိုပြပြ။ဘာထင်နေတယ်လဲအတ္တပဲဒီခန္ဓာကိုယ်ထဲမှာအတ္တဆိုတာရှိတယ် လူသေသွားပြီမဲ့အတ္တကမသေဘူးအခြားတ attva တခုမှသွားပြီးတော့ဝင်နေတယ်တဲ့ဟောသူဆွဲတယ်အဲ့တော့ဘာလို့ခေါ်တယ်လဲဒိဋ္ဌိမင်္ဂနတရားဒီအယူဟာမှားသလားမှန်သလားမှားတယ်အခုအိန္ဒိယနိုင်ငံမှာအများကြီးပဲဒါတွေအများကြီးပဲဒိဋ္ဌိမင်္ဂနတရားတွေတပေါင်းလားတကူလားအင်မတန်နေပူတဲ့အချိန်ခါမှာလိပ်ဖက်လိပ်တံမှာမိလိပ်ဖို့ပုံအဲ့ဒီမိလိပ်ဖို့ကခလေမှာဝင်ထိုင်တော့တခါတည်းကိလေသာတွေကိုယ့်အောင်ဆိုဝင်ထိုင်နေတာပါတခါတည်း နဘိကအမိလေးဘွားလည်းအပူအပေါ်ကနေရာလည်းပူဒီလိုအပူတိုင်းလောဘဒေါသမောဟကိလေသာတွေကုန်တယ်ဆိုပြီးတော့အတ္တဆွလန်းမှုနဲ့တခါလေအဲ့ဒီမိဘုံလေးဘုံထဲမှာရာလိုက်ထိုင်လိုက်ရာလိုက်ထိုင်လိုက်ပြီးတာတခါလေဒီလိုအပူတိုင်းလို့သာကိလေသာကုန်မယ်ဆိုရင်မိခဲ့မျိုးရင်ပြီးပေါ့ဟုတ်တယ်ပိသားဟုတ်တယ်မဟုတ်လားနော်ဒါသူတို့အတ္တကြီးပေါ်မှာဆွလန်းမှုမရှိဘူးလားသူတို့မမှားပဲဘူးလားမှားတယ်ဘုန်းကြီးနေနေတာဘုန်းကြီးတို့ဗုဒ္ဓဘာသာနေသူတို့အနေနဲ့မှန်းနေတာပါပဲ သူတို့နေနဲ့ဘာဖြစ်နေလဲမှန်နေတယ်ဘုလို့ပြသနော်ဒါမှန်နေတယ်ဒါဘာလို့ခေါ်တယ်လဲဒိဋ္ဌိမင်္ဂနာတရားအယူမှားနေတယ်ဘာလို့ခေါ်ပါလိမ့်မလဲဒိဋ္ဌိမင်္ဂနာတရားဘုရားဗမာပြည်မှာလည်းပဲလူတရားကသိပြတဲ့ခါကျတော့ခုနှစ်ရက်ကြာမှအိမ်ဘဝဆင်းတယ်လူရှိတယ်မဟုတ်လားဟေးအိမ်ဘဝဆင်းတော့မှဆိုရှင်တော်အယူပြီးတယ်သိသွားပြီဆိုရှင်တဲ့သကောထဲမှာပြာလေးတွေထည့်ပြီးတော့လှစ်ကလေးမှာထားရတယ် ထားလို့ရှိရင်တဲ့ခုနှစ်ရက်ကြာ6ရက်ညကြာထားတယ်အဲလူဖြင်းနဲ့ဆင်းသွားလို့ရှိရင်လူချေဘဝကြိုင်တယ်ခွေးဖြင်းနဲ့ဆင်းရင်ခွေးချေဘဝကြိုင်တယ်အကတိကကနော်အကရင်များအိမ်ပေါ်ခွေးတက်လာပြီးတော့နင်းပတ်ဟာအဲ့အိမ်သွားတာဒုတ်သေးသွားတဲ့အမေဖေခွေးပြသွားပြီလို့ပို့ပြီးတော့ဒုက္ခအဲ့ဒါဘုန်းကြီးတို့မှရှိတယ်ဗုဒ္ဓဘာသာညုံလားအယူရှိတယ်ဒါမရှိပဲဘူးလားအေးရှိတယ်ရှိတယ်ရှိတယ်ရှိတယ်အဲ့ဒါတွေနော်ဒါဘာလို့ခေါ်ပါသလဲဒိဋ္ဌိမဉ္ဇဏတရား မှားသလားမှန်သလားမှန်တယ်မှားသလားမှန်သလားမှားတယ်ရှိတာတော့မှန်တယ်မဟုတ်လားဘုရားပြေသမမရှိပဲဘူးလားရှိတယ်ကိုကဗုဒ္ဓဘာသာဒီဘွားမှာဗုဒ္ဓဘာသာဖြစ်နေလို့နောက်ဘွားသေသွားလို့သာသနာဘကမှာလူဖြစ်ရင်ဒီဒိဋ္ဌိမင်္ဂလာတရားဟာဒီတိုင်းပဲပြန်ပေါ်လာမှာပဲခုနပြေသကိုကတော့ဗုဒ္ဓဘာသာမြန်မာလူမျိုးလည်းဖြစ်နေတယ်တရားကိုသဘောကိုနားလဲတဲ့လူလည်းဖြစ်နေတယ်ပုထုဇဉ်ဘွားနဲ့သေပြီးတော့နောက်ဘွား အပေလေးပါးရောက်လူဘဝလူပြန်ဖြစ်ရင်လည်းပဲသာသနာ့ဘအခါမှာလူဖြစ်မယ်သို့မဟုတ်ဘဲနဲ့သာသနာမရှိတဲ့ဟောနောက်နိုင်ငံမှာသွားဖြစ်မယ်ဆိုရင်အဲ့ဒါဒိဋ္ဌိမင်္ဂနာတရားဒီတိုင်းပဲစွဲ့နေမှာပါပဲဒါကြောင့်မို့စွဲ့လန်းတဲ့တရားဘယ်နှပါးရှိလဲ၃ပါးတဏှာမင်ညာနာမာနမင်ညာနာဒိဋ္ဌိမင်ညာနာအဲ့ဒီမင်ညာနာတရား၃ပါးဟာဘာကိုကြောက်ခံလာတယ်လဲဝိပ္ပန္နာသာကိုကြောက်ခံတယ် ဒီတရားတို့ကြောင့်တန်တရားထက်ကဘုရားတို့တွေမလွတ်နိုင်ဘူးဒီတရားသုံးပါးဘာလို့ရမလဲပယ်ရမယ်သောတာပန်ဖြစ်ရင်ဒိဋ္ဌိမင်္ဂနာတရားလုံးဝကွာသွားတော့ပြီတဏှာမင်္ဂနာတရားတဝက်ကွာပြီမာနမင်္ဂနာတရားတရားတွေတဝက်ကွာသွားပြီမကောင်းခဲ့ဘူးလားကောင်းတယ်သောတာပန်မှာတဏှာမာနရှိတဲ့ဆိုညာတော့နည်းနည်းစီပဲရှိတာဘုန်းတော်ပြတာနည်းနည်းစီပဲရှိတာအများကြီးမရှိဘူးအစွဲလန်းအများကြီးမရှိဘူးပုထုဇဉ်နဲ့မတူဘူး တခြားစီပဲနေသာထိုင်သာပဲနေသာထိုင်သာပဲနေရလဲချမ်းသာတယ်ထိုင်ရလဲချမ်းသာတယ်တတ္တမပုဂ္ဂိုလ်ဆိုတာကအစွဲလမ်းပါကြီးသွားပြီလေမဲ့တာကိုမဲ့တာကိုငါသာဆိုတာရှိပြီမလဲပဲသိပြီးတော့မစွဲလမ်းဘူးငါသာငါသမီးငါလင်းငါမရငါဥစ္စာငါအိမ်ငါရရှိပြီရှင်းရတော့လည်းပဲဆွဲဆွဲလန်းလန်းကြီးသာသာရလွန်လွန်ကဲ့ကဲ့ကြီးမရှိဘူးတော်ရုပ်သိရုပ်အသိဉာဏ်နဲ့တွဲပြီးတော့သွားနေတယ်တတ္တမပုဂ္ဂိုလ်များမခံသာဘူးလားခံသာတယ် သောတာပန်ဖြစ်မကောင်းပဲဘူးလားဘုန်းကြီးကနှင်းတိုက်ပဲတိုက်တော့နေတာပါတရားပွဲတွေနော်တိုက်တော့နေတာပါပဲဖြစ်သိချင်တာပါပဲရသိချင်တာပါပဲယောဂီကြောက်ဆောင်ကြီးပြင့်ရင်တော့ဖြင့်ဘယ်သူမှမထွက်ရနှစ်လအပြည့်အဝခါကလက်မှတ်ထိုးပြီးတရားထိုင်ရမှာတခါတည်းနှစ်လမပြည့်မချင်းမထွက်ရဟာတရားထိုင်ရမှာတခါဒါကြောင့်မို့ယောဂီကြောက်ဆောင်ကြီးဘုရားသိဖြစ်သိချင်တာတခါကမားတွေတရားထိုင်ဖို့နေရလိုတာကိုကမရှိလို့ဒီလိုကြီးနေရတယ်ဒါကြောင့် မဉ္ဇဏတရား၃ပါးသံတရားထဲမှာမလွတ်နိုင်ဖို့အကြောင်းကာဏကစ္စပသုတ်တံတရားကိုဆက်ဟောကြဆိုရဲဘုန်းတော်ပြသမြတ်စွာဘုရားတော်တိပြည့်ဇေတဝန်ကျောင်းတော်မှာသတင်းသုံးတော်မူတဲ့အခါယဟန်တော်များကိုဘုရားရှင်ကမေ့များတော်မူတယ်တရားဟောရင်းနဲ့ဘုရားကမေ့တယ်စိတ္တယဟန်တို့တဲ့ မြဲလို့အစုံကန်းနေတဲ့လိတ်တကောင်ရှိတယ်အဲ့ဒီလိတ်တကောင်ဟာဟိုးသမုဒ္ဒေယမြေပြင်ဟိုးမြေကျမ်းပြင်ပေါ်မှာဆင်းနေတယ်သူဥကောင်းတရားကိုသွားလို့ရသွားပြီးတော့သမုဒ္ဒရာကြီးကိုဆက်လက်ပတ်လဲသွားပြီးတော့နေတယ်အနှစ်တရားကြာရင်တိကျိန်တိကျိန်ရေပေါ်ပေါ်လာတယ်ဒီလက်ကန်းကြီးဟာလက်ကန်းကြီးနော်လက်ကန်းကြီးကန့်နေတဲ့လက်ကြီး ဟိုးသမုဒိယကျမ်းတင်ကြီးမှာရှောက်သွားခြင်းသွားပြီးတော့နေတော့အဲ့လက်ကမ်းကြီးဟာအနှစ်တရာကြာရင်တစ်ကြိမ်တစ်ကြိမ်ရေပေါ်အကောင်းလေးပြူပြီးတော့ပေါ်လာတယ်တခါဝလုံးတစ်လုံးကလည်းပဲတလန်နှစ်လန်လောက်ရှိတဲ့သဘိုးလို့ခေါ်တဲ့ဝါလုံးတစ်လုံးအပေါက်တပေါက်ဖောက်ထားတဲ့ဝလုံးကြီးတစ်လုံးကလည်းပဲဒီသမုဒ္ဒရာထဲမှာမျောပါနေတယ်လေဖယ်ရာ ရှေ့ကလေးတိုင်းရင်နောက်ကိုသွားနောက်ကတိုင်းရင်ရှေ့ကိုသွားတောင်းတိုင်းရင်မြောက်ကိုသွားလေးစရာသမုဒ္ဒရာကြီးထဲမှာလှိုက်တပူကြတဲ့မှာလူလန်းဆန်ခတ်သမုဒ္ဒရာကြီးထဲမှာမျောပါနေတဲ့အပေါက်တပေါက်ပါတဲ့ဝါလုံးကြီးလည်းတလုံးရှိတယ်တဲ့ဆိုပါစို့ဥပမာပြောပြတယ်နော်အနှစ်တရာကြာမှရေပေါ်ပေါ်လာတဲ့လက်ကန်ကြီးကလည်းတကောင်ရှိတယ်တဲ့အပေါက်တပေါက်ဖောက်ထားတဲ့အပါပါတဲ့ ဘဝလုံးကြီးတတလုံးကလည်းပဲသမုဒ္ဒရာထက်မှာမျောပြီးတော့သွားနေတယ်မျောချင်ရမျောသွားနေတယ်တနေ့သောအခါမှာအကြောင်းတိုက်ဆိုင်ခင်တော့အနှစ်တရာကြာမှတခါပေါ်လာတဲ့လက်ကံကြီးခေါင်းပြူလာနဲ့မျောလာတဲ့ဝလုံးပေါက်ထက်ကိုခေါင်းကြီးစွန့်ပြီးတော့ဝင်သွားမယ်ဒါဖြစ်နိုင်စရာရှိသလားမဖြစ်မရှိဘူးလားလို့မြတ်စွာဘုရားကယဟန်တော်များကိုမေးတယ် မြတ်စွာဘုရားမဖြစ်နိုင်ပါဘူးဘုရားသို့တော်လည်းပဲတန်တရာကြီးကအင်မတန်ရှည်လျရတဲ့တရားမဟုတ်ဖြစ်မဲ့ဆိုရင်ဖြစ်နိုင်စရာရှိနိုင်ပါတယ်ဘုရားတဲ့ဘုရားကိုဖြေတယ်နော်ခုမြင်တယ်မဟုတ်လားခုဘုန်းတော်ပြေးတာဘာမြင်နေတယ်လဲလက်ကမ်းကြီးကိုမြင်နေတယ်လက်ကမ်းကြီးဖယ်သွားနေတော့အာသမုဒ္ဒရာထဲမှာသွားနေတယ်ဝလုတ်ပေါင်းကြီးလည်းပဲဘာဘာဖြစ်နေတော့ သမုဒ္ဒရာထဲမှာသွားခြင်းသွားမျောခြင်းမျောနေတယ်ဟုတ်တော့မလားမသိတဲ့မှာစိတ်ထဲမှာကြည်ထားကြီးထားကြီးလက်ကံကြီးရတကောင်ဝလူကြီးရတစ်ချောင်းမြင်ရလားမြင်တယ်နော်လက်ကံကြီးကနှစ်တရာကြာမှတစ်ခါတစ်ခါမြေရေပေါ်ပေါ်တော့ပေါ်လာတယ်အဲ့ပေါ်လာတဲ့လက်ကံကြီးခေါင်းနဲ့မျောလာတဲ့ဝလုံးရဲ့ခေါင်းထဲကိုဖုတ်မိမဲ့ဆိုရင်ဖုတ်နိုင်စရာအကြောင်းရှိတယ်ချက်ကယဟန်တို့တဲ့ အပယ်လေးဖို့ရောက်တဲ့ပုထုဇဉ်တ attva များလူဖြစ်ဖို့ဆိုတာဒီတက်စာရိခရင်တယ်အပယ်လေးဖို့ရောက်ပြီဆိုရင်အဲ့ပယ်လေးဘကလွတ်ပြီးတော့လူဘဝရလာဖို့ဆိုတာအတော်ခရင်တဲ့ချက်တယဟန်တို့တဲ့ဘုန်းတော်ပေးသက်ကြားတယ်မလားအဲကြောင့်သံတရားကြီးကဘလို့ရှိလျရတယ်လဲအပယ်လေးဘရဲ့ဒုက္ခဘလို့ကြည့်ကြတယ်လဲအဲ့ဒါစဉ်းစားကြည့်ဘလို့ကြည့်ကြတယ်လဲစဉ်းစားကြည့်အချမ်းနေရာမှာသွားပြီးတော့မစဉ်းစားနဲ့ လူတွေနေ့တိုင်းစားတောင်းနေတဲ့သံဃာတရိษံကိုကြည်သူတို့သတ္တဖြာတာနှိမ့်ဆက်တာတွေသူတို့မခံရပြီဘူးလားခုဖြစ်ခုသေးခုဖြစ်ခုသေးမွေးမြူးချန်နေမှာကြည့်ကျဲတယ်ဆောင်ကြတဲ့မှာထားလိုက်တာဒီကျဲကဘယ်နဲ့ပိတ်တာရှိပြီအလက်ကြီးဘယ်လောက်ရှိပြီရှိတဲ့ခါကျတော့မှရောက်မှုယူတာပဲမဟုတ်ဘူးလားရောက်ချင်မတောင်းစင်အဲ့ဒီဆောင်ကြတဲ့မှာပဲအစာစားနေရတယ်မဟုတ်ဘူးလားဘုလိုပိတ်တာငါးရည်လည်းပဲမွေးထားတာပဲမဟုတ်ဘူးလားတရိษံပက်လေးဘုံကတရိษံတွေကဘယ်လောက်ဒုက္ခကြီးတယ်ဆိုတာကိုကိုမြဲမြင်ပဲမဟုတ်ဘူးလားကိုကို နဲ့ကိုနှိုက်စာကြည့်ကြည့်ပေါ့ဘလောက်ဆင်းရဲသလဲဆိုတာသူများနှိမ့်ဆက်တာဘလောက်တိခံရသလဲဆိုတာစဉ်းစားကြည့်ပေါ့ကြောက်စရာမကောင်းရဘူးလားငရဲတရေဆန်ပိတ္တသူရကပလိဘုံသတ်ဖျားတာကြောက်စရာမကောင်းရဘူးလားတမတ်တဖို့သောတာပန်ဖြစ်ရင်ပလိဘလာပါအောင်မလားအေးအေးလက်ကန်းကြီးနဲ့ပုထုဇဉ်ဘဝဆိုတာဘာနဲ့တူတယ်လဲလက်ကန်းကြီးနဲ့တူတယ်တဲ့ဘုန်းကြီးပေးတာပုထုဇဉ်ကဘာနဲ့တူပါလဲဘုန်းကြီးတရားနာပေးတာတော့လက်ကန်းမဟုတ်ဘူး မျက်စိပါတဲ့လက်ဘုန်းကြီးတရားနာပိသကတော့ဖြစ်ဘုရားတရားနာပိသကလေကံလားမျက်စိပါတဲ့လက်လားမျက်စိပါတဲ့လက်လက်ကတည်းကသွားမပါနဲ့သွားမပါနဲ့ဟုတ်တယ်မလားဒါကြောင့်အပယ်လေးပါးကိုမကြောက်ရဘူးလားကြောက်တယ်တဲ့ဒါဘုရားကစေတယဟန်တို့တဲ့အနှစ်တရာကြာမှတစ်ကြိမ်ရေပေါ်ပေါ်လာတဲ့လက်ကံကြီးရဲ့ဥကောင်းနဲ့မျောလာတဲ့ဝလိုကောင်းသွားဆုံးပြီးဖို့ဆိုတာကဖြစ်နိုင်မယ်ဆိုရင်ဖြစ်နိုင်စေအကြောင်းရှိသေးတယ် အပယ်လေးမုတ်ကလော့ပြီးတော့လူဖြစ်ဖို့ဆိုတာဒီထက်သာလွန်ပြီးတော့အစအရာအထောင်တောင်းသိမ့်သမ်းမကဒီထက်ပို့ပြီးတော့ခရင်ပါတယ်တဲ့ခေါလို့ပြိဿဒါကြောင့်တရားအထုကိုလိုတယ်ဘာလိုတယ်လဲတရားအထုကိုလိုတယ်ဥပုနေလာယူရှိရင်သမင်းစားတော်ပြီးကိုတရားကိုမှတ်တရားပေးဟတရားရှိနေတာပါပဲကိုတရားကိုမှတ်ရတဲ့အချိန်လုံးပတိစိတ်ပြီးတော့မနေနဲ့ဟောနာပညာလေးကိုမှတ်စင်ငယ်ချက်ပြီးတော့မှတ်တဏှာရရတဏှာရပဲအကျိုးမများပဲဘူးလားများတယ်ဒါကြောင့်ဒါ ကာဏခိစ္စပသုတ်တံဘုရားကဒါကမနိဗ္ဗာန်ကိုရည်စူးပြီးတော့ကုသိုလ်ဒါနာပြုကြဘုရားကလည်းတောင်းတယ်နိဗ္ဗာန်ကိုရည်စူးပြီးတော့ဒါနာကုသိုလ်ကိုပြုကြသီလကုသိုလ်ကိုဆောင်တည်ကြတတိပဋ္ဌာန်ဘဝနာတရားပွားများကြအဲ့ဒီဝိဝတ္တနေတိတလို့ခေါ်တဲ့နိဗ္ဗာန်ကိုရည်စူး၍ပြုတဲ့ဒါနသီလဘဝနာသည်တဲ့အချိတ်တူတူနဲ့နိဗ္ဗာန်ကိုရနိုင်သည် ပန်းတင်ခွေးပဲလှူးလှူးရေတခွဲပဲလှူးလှူးမိတတိုင်းပဲလှူးလှူးဖုန်တဇွန်ပဲလှူးလှူးနိဗ္ဗာန်ပစ္စယောဟောတုနိဗ္ဗာန်ပစ္စယောဟောတုသုတ္တမိတော့လှူးတဲ့အဲဆိုတော့သုတ္တမှုမရှိတဲ့ပုဂ္ဂိုလ်ဟာဂတိမမြဲတတ်ဘူးတဲ့ခွန်ပိသဒါနကုသိုလ်ပြုတဲ့အခါမှာသုတ္တမှုမပါတဲ့ကုသိုလ်ပြီးဂတိမမြဲတတ်ဘူးဒါကြောင့်ကုသိုလ်ပြုတိုင်းဘာလို့ရမလဲသုတ္တရမယ်ဒါလေးမှတ် နိဗ္ဗာန်ကိုဆုတောင်းမှနိဗ္ဗာန်ကိုရနိုင်တဲ့လူဘဝနတ်ဘဝရမယ်မဟုတ်လားလူဘဝနတ်ဘဝရမှဒီတက်အောင်အပ်လို့နိဗ္ဗာန်ရမယ်မဟုတ်လားနိဗ္ဗာန်ကိုဆုမတောင်းလို့ဆိုရင်အပလေးဘဝမျောနေမှာပေါ့ဒါရောက်ဆုမတောင်းပဲပြုသောကုသိုလ်စီဂတိမမြဲတံကုသိုလ်ပြုတိုင်းဆုတောင်းပါဆုတောင်းပြီးပြုတဲ့ကုသိုလ်မှာဂတိမြဲသည်မှတ်ပါနော်မင်္ဂနာတရား၃ပါးနားလည်သွားပြီကဲဘုန်းကြီးကဆောင်းမိုးလေးစီရတာ ဒီဝလုတ်ခေါင်းကြီးထဲကိုဒီလက်ခေါင်းစောဖို့ဘုန်းကြီးဆောင်ဖို့စီရတာတော်တော်ပင်ပန်းတယ်တတော်နဲ့ကိုစီလို့မရဘူးတခါတည်းကဖုန်းစီထားတယ်ဆိုပြမယ်ဘုန်းကြီးအဲ့ဒါဖုန်းစီထားတယ်ဘာမို့လဲပြိမှချပေးမယ်အနှစ်တရာတရင်သာပေါ်လာလေကမ်းမှာဝါလိုပေါင်တွင်ဥကောင်းဝင်စော့လျင်ဖြစ်နိုင်ရာဒီဆောင်ပုံးလေးကိုစီရတာလေတော်တော်ပင်ပန်းတယ် ဝါလုံးခေါင်းတွင်ဥကောင်းဝင်စိုးလင်းဖြစ်နိုင်ရာလူဘဝကိုရဖို့ဆိုပို၍ခက်လှပါ နိဗ္ဗာန်ရည်စုမြန်ကောင်းမှု အာပြုကြိုးစားကဤလူဘဝရခက်လှပုံကြသက်သေးပါ ကာနာခစ္စပါတုတ်တံမဗုဒ္ဓဟောကြားတတိထာအဖုံစီရဆိုလို့ကက်ဆိုကြအောင်အနှင်းတရား တကြိမ်သာပေါ်လာလိတ်ကမ်းမှာအနှင်းတရားတကြိမ်သာပေါ်လာလိတ်ကမ်းမှာအနှင်းတရားတကြိမ်သာပေါ်လာလိတ်ကမ်းမှာကဲဆိုကြည့်နှစ်ခေါက် ဝါလိုပေါက်တွင်ဥကောင်းဝင်စွန့်လျင်ဖြစ်နိုင်ရာဝါလိုပေါက်ထဲမှာဥကောင်းဝင်ပြီးတော့စွန့်မဲ့ဆိုရင်ဖြစ်နိုင်တယ်တဲ့ဝါလိုပေါက်တွင်ဥကောင်းဝင်စွန့်လျင်ဖြစ်နိုင်ရာဝါလိုပေါင်းတွင်ဥကောင်းဝင် သောလျင်ဖြစ်နိုင်ရာသို့လူဘဝကိုရဖို့ဆိုပူ၍ခက်လှပါလူဘဝကိုရဖို့ဆို ပို၍ခက်လှပါလူဘဝကိုရဖို့ဆိုပို၍ခက်လှပါဆိုနိဗ္ဗာန်ရည်စုနိဗ္ဗာန်ရည်စုနိဗ္ဗာန်ကိုရည်ရွယ်ပြီးတော့ ဆုတောင်းပြီးတော့ပြုပါဆိုရယ်နိဗ္ဗာန်ယေစုနိဗ္ဗာန်ယေစုမြတ်ကောင်းမှုမြတ်ကောင်းမှုအပြုကြိုးစားကာအပြုကြိုးစားကာနိဗ္ဗာန်ယေစုနိဗ္ဗာန်ယေစုမြတ်ကောင်းမှုမြတ်ကောင်းမှုအပြုကြိုးစားကာအပြုကြိုးစားကာနိဗ္ဗာန်ယေစုနိဗ္ဗာန်ယေစုမြတ်ကောင်းမှုမြတ်ကောင်းမှုအပြုကြိုးစားကာ ဘဝဤလူဘဝရခဲလှရခဲလှပုံပြသက်စေပါပုံပြသက်စေပါဤလူဘဝဤလူဘဝရခဲလှရခဲလှပုံပြသက်စေပါပုံပြသက်စေပါဤလူဘဝဤလူဘဝရခဲလှရခဲလှပုံပြသက်စေပါပုံပြ ဘွားကိုဘလို့တိရခဲ့တဲ့ဆိုတာသူသက်သေပုံပြတာပါပဲဆိုကာဏပစ္စပါသုတ်တံမှသုတ်တံမှဗုဒ္ဓဟောကြားတတိထာဗုဒ္ဓဟောကြားတတိထာကာဏဆိုတာကကန်းတာကစ္စပါဆိုတာကလိတ်ဒါကြောင့်ကာဏကစ္စပါသုတ်တံလို့ဖျော်ထားတာကာဏကစ္စပါကာဏကစ္စပါသုတ်တံမှသုတ်တံမှဗုဒ္ဓဟောကြားတတိထာဗုဒ္ဓ ကာဏပစ္စပါသုတ်တံမှာဗုဒ္ဓဟောကြားတတိထာသို့နှစ်ခေါက်လူဘဝရဖို့ဆိုတာလွယ်သလားခက်သလားဘယ်လိုသိတာဟေးခက်တယ် ခက်တာဆိုတာလဲသိတယ်သိတယ်ကြားလဲကြားတယ်ဒီတရားတွေဟာဒုလဘတရား၅ပါးဆိုတော့ကြားနာတာအချင်းကြီးခါခါပါပဲဒါကြောင့်ထားပြီးတော့မဟုတ်ပါဘူးနော်အဲကြောင့်အင်မတန်ခက်တဲ့အတွက်ကြောင့်မို့အခုပြုနေတဲ့ကုသိုလ်တွေထဲနောက်ထပ်တစ်ဆတိုးပြီးတော့ပြုဒါနာလဲတစ်ဆတိုးပြီးတော့ပြုသီလလဲတစ်ဆတိုးပြီးတော့ပြုတတိပဒံဘဝနာတရားလဲတစ်ဆတိုးပြီးတော့ပြုဒီလောက်တစ်ဆတိုးပြီးတော့ပြုရတောင်မှပဲတော်တော်လေး သမက်တဖို့ရောက်ဖို့ဆိုတာကြိုးစားရပါလေဦးမယ်ဘုလိုပိဿမဲ့ဖို့နိဗ္ဗာန်ဆိုတာဟာအလွန်ရဖို့ကောင်းတဲ့တရားအထုရတဲ့နေရာမှာလည်းပဲနိမှန်လမ်းမှန်နေသွားရင်မကြပါဘူးနိပြတဲ့လမ်းညွန်တဲ့ဆရာကောင်းသမားကောင်းများနဲ့အထုရင်မကြပါဘူးပါရမီရှိတဲ့လူတွေကြီးပါပဲဒီတရားနာပိဿတရားပါရမီရှိတဲ့လူတွေကြီးပါပဲနိမှန်လမ်းမှန်နဲ့အထုသွားရင်အချိန်မှန်မှအထုသွားရင်မကြပါဘူးဒါရရနိုင်ပါတယ်ဒါကြောင့်မို့ သူများကြောင်းကံသွားပြီးတော့အာအထောက်ရတဲ့ခါကြတော့အစိမ့်မပြေတာလေးတွေရှိတတ်တယ်ပြောတာဆိုတာလေးခံတတ်တယ်အော်ကိုကြောင့်ကိုကမှဆိုရင်ဘာမှပြောကြမကိုဆရာကိုသမားနဲ့ဆိုဘာမှပြောကြမရှိဘူးကိုစိတ်တိုင်းကြဘလို့ကြရအာထုံမလဲဘယ်နှလားအာထုံမလဲဘယ်အချိန်လားအာထုံမလဲစိတ်တိုင်းကြလားအာထုံထမင်းအရာမပိုးဝင်နဲ့ကြားဘုန်းကြီးကထမင်းကျွေးသားမှာဒါကြောင့်မို့ဒီယောဂီကြောက်ဆောင်ကြီးကိုဒါအညာဆို၆၆ကြာနိဗ္ဗာန်ရကြအောင်အာထုံကြအောင်ဒီဥစားစားနဲ့အသေးလေးကြည်လာပြီးတက္ကະတက္ကမတွေသူများကြောင့်သွားတာပြင်းမှန်းတယ် သူများပြောတာဆိုတာလေးမခံချင်ပဲနဲ့ပြန်လာတာတွေခဏခဏကြားနေရတယ်ဒါကြောင့်မို့ဒီရုပ်ရည်တောက်ဆောင်ဘုရားသိပြီးတော့ခက်မြန်မြန်ဖြစ်စိတ်ကျင်တာလူသားရန်ဒါနတဆတူပြီးတော့ပြုကြသီလတဆတူပြီးတော့အဖတ်ကြည့်ကြဘာဝနာတဆတူပြီးတော့အထုကြအထုရင်ရပါလိမ့်မယ်နော်ကဲထပ်ဆိုပါဦးတစ်ခေါက်စီအနှစ်တရားတကြိမ်သာ ပေါ်လာလိတ်ကမ်းမှာပေါ်လာလိတ်ကမ်းမှာဝါလိုပေါက်တွင်ဝါလိုပေါက်တွင်ဥကဝင်ဥကဝင်သော့လျင်ဖြစ်နိုင်ရာသော့လျင်ဖြစ်နိုင်ရာလူဘဝကိုလူဘဝကိုရဖို့ဆိုရဖို့ဆိုကို၍ခက်လှပါကို၍ခက်လှပါနိဗ္ဗာန်ယေစုနိဗ္ဗာန်ယေစုမြတ်ကောင်းမှုမြတ်ကောင်းမှုအပြုကြိုးစားကား ဤလူဘဝရခဲ့လားပုံပြသက်စေပါကာဏကိစ္စပါသုတ်တံမှဗုဒ္ဓဟောကြားတတိထာဤလူဘဝရခဲ့လားဆိုတဲ့တရားတော်ဒေသနာတော်မြတ်ကိုကာဏကိစ္စပသုတ်တံတရားတော်နဲ့ထုတ်ဆောင်၍ပြား၍ဟော ဟောအပ်သောဤတရားတော်သုတ္တန်တရားတော်ဒေသနာတော်များကိုရေရိုသေးသေးလေးလေးစားကြကြားနာကြကုန်သောဓမ္မသောနာကုသိုလ်ကစေနာပေါင်းတို့ကြောင့်မိမိတို့ပြုခဲ့ပြီးသမျှသောဒါနသီလဘဝနာကုသိုလ်တို့ကြောင့်အိုရင်ဆင်းရဲကင်းရနာရင်ဆင်းရဲကင်းရသေရင်သေရင်ဆင်းရဲကင်းရဖြစ်သောငြိရချို့ရငြိရဖြစ်သောမညာဘုံညာနိဗ္ဗာန်တရားထူတရားမြတ်ကိုလွယ်ကူသောအသိဉာဏ်နဲ့အားလုံးမျက်မှောက်ပြုနိုင်ကြပါစေကုန်တည်း